အခန်းကြီး130အငယ်1မှ9ထာဝရဘုရားကတင်းရန်သူတို့ကိုတင်းချေတင်ရာငါမချမထမ်းမိတိုင်အောင်ငါလက်ရဘဲ၌ထိုင်နေလို့ဟုငါ၏သခင်အားမိန့်တော်မူ၏ထာဝရဘုရားသည် အရှင်ဤအာနာတော်လှန်တန်ကိုဇီးအောင်မြို့မှလွတ်တော်မူမည်ကိုတော်သည်ရန်သူတို့၏အလယ်၌အုပ်ဆိုးတော်မူလိမ့်မည်တကိုးတော်ပြသောနေ့ရက်ကာလ ကိုယ်တော်၏လူတို့သည်တန်ရှင်းသောတစားကိုဆင်လျက်ကြီးညိုသောစေနာစိတ်ရှိ၍လူပြိုတော်တို့သည်နာနဲ့ဝမ်းတဲကထွက်သောစီးနှင်းကဲ့သို့ ဖြစ်ကြပါလိမ့်မည်ဒါဝရဖျားကတင်သည်မေလခိစေတဲ့ဤသူဒါဝရယိပရဟိဖြစ်သည်ဟုကြိမ်ဆို၍နောက်တဖန်စိတ်ပြောင်းလဲခြင်းရှိတော်မမူလက်ရတော်နားမှရှိသောဖျားရှင်သည် အမျက်တော်အချိန်ကာလ၌ရှင်မြင်းတို့ကို ဒဏ်ခတ်တော်မူမည်အငယ်6မှ9ငါ၏သခင်သည်တပန်းအမျိုးသားတို့တွင်တရားစီရင်လျက်အသေးကောင်တို့ကို အနှံ့အပြားဖြစ်စေ၍ကျဲသောမြေ၌သူတို့ဥကောင်းကိုနှိပ်ဆက်တော်မူမည်လမ်းနားမှစီးသောရေကိုတောက်၍ခေါင်းတော်ကိုချီးမြှင့်တော်မူမည်